အခန်းကြီး19အငယ်1မှ9အပြစ်ပါသောသူနွားရုပ်သောလက္ခဏာပါသောသူနွားကိုတင်းဖျားသခင်သာရဖျားအားရစ်မပူဇော်ရထိုတို့သောရစ်ကိုတင်းဖျားသခင်သာရဖျားသည်ဆက်ဆုပ်ယွန်ရှာတော်မူ၏တင်းဖျားသခင်သာရဖျားပြီးတော်မူသော မြို့တို့တွင် နေလမိုးကောင်းကင်တစားအဆရှိသောငါမြစ်သားသမျှအခြားတစ်ပါးသောဖျားတို့ကိုတွား၍ ဝတ်ပြုကိုးကွယ်သဖြင့်တင်ဤဘုရားသခင်ထာဝရဘုရား၏ဗြိဉ္ဉ်ကိုလွန်ကျူး၍ရှေ့တော်၌ဒုစရိုက်ကို ပြုမိသောယောက်ျားမိန်းမရှိသည်ဟုတင်သည်တရင်ကြား၍စိစိမေးမြန်းသောအခါဤဒေလအမျိုး၌ထိုဆက်ဆုပ်ယွန်ရှာပွေသောအမှုကို ပြုမိသည်မှန်လျင်ထိုဒုစရိုက်ကိုပြုမိသောယောက်ျားမိန်းမကိုမြို့တကားဝသို့ထုတ်ပြေးလျင် ကြောက်ခဲနှင့်ပြည့်၍အသေးတတ်ရမည်။ တက်တေခံနှစ်ယောက်သုံးယောက်ရှိလင်တေထိုက်သောသူသည်အတေခံရမည်တက်တေခံတယောက်သည်ရှိလင်အတေမခံရထိုသူကို အသေးတက်ဆိုင်သောငါတက်သေးခံတို့သည်အဝူးပြုပြီးမှလူအပေါင်းတို့သည် ပြုရကြမည်ထိုတို့ပြုလျင်တင်တို့မှဒုစရိုက်ကိုပယ်ရကြလိမ့်မည်အငယ်ရှိမှ73တင့်နေရာမြို့တွင် လူ အသက်ကိုတတ်ခြင်းအမှုတရားတွေ့ခြင်းအမှု လူချင်းရိုက်ပုတ်ခြင်းအမှုတို့သည်မင်းရှေ့သို့ရောက်၍မစီရင်မဆုံးဖြတ်နိုင်လျင်သင်၏ဘုရားသခင်သာရဘုရားရွေးကောက်တော်မူသောအရက်တို့တွား၍ထိုကာလခါတရားသူကြီးလှုပ်တော်သူယေဘရဟိလေဝိသားတို့ရှေ့မှ အစီရင်ခံရမည် သူတို့သည်လည်းစီရင်ချက်ကို ဖော်ပြရမည်သာရဘုရား ရွေးကောက်တော်မူသောအရက်သားတို့သည် ဖော်ပြသောစီရင်ချက်အတိုင်းတင်သည် ပြုရမည် သူတို့တွင်တင်သည့်အတိုင်းပြုရခြင်းငှာစောင့်ရှောက်ရမည်သူတို့ဖော်ပြသောဓမ္မသတ်စီရင်ချက် ကြားပြောသောဆုံးဖြတ်ချက်ရှိသည့်အတိုင်းပြုရမည်သူတို့ပြသောစီရင်ချက်မှလက်ရဘက်လက်ဝဲဘက်သို့မလွဲရသည်ဘုရားသခင်သာရဘုရားရှိတော်၌အမှုတော်ကိုဆောင်သောယေပရောဟိတ်တရားသူကြီးစကားကို နားမထောင်ဘဲရဲရင်စွာ ပြုသောသူကိုအသေးသက်ဖြင့်ဣဒရေလအမျိုးမှ ဒုစရိုက်ကိုပယ်ရမည်ထိုတရင်ကိုလူခတ်သိန်းတို့သည်ကြားလျင်ကြောက်ရွံ့သောစိတ်ရှိသဖြင့်နောက်တဖန်ရဲရင့်စွာမပြုတ်ဘဲနေကြလိမ့်မည်အငယ်၁၄မှ20ဒီဖျားသခင်သာရဖျားပေးတော်မူသောပြည်ကိုတင်ဒီဝင်စား၍နေသောအခါတင်ကငါပတ်လည်၌နေသောတပါသောလူမျိုးအပေါင်းတို့ဤတူ ငါသည်ရှင်မြေရာ၌ဇုံတယောက်ကိုချီးမြှောက်မည်ဟုဆိုလျင်တင်းဘုရားသခင်တရဘုရားရွေးကောက်တော်မူသောသူညီကိုအမျိုးသားချင်းကိုသာ ရှင်မြေအရာ၌ချီးမြှောက်ရမည်ညီကိုမျိုးသားချင်းမဟုတ်သောတပန်းမျိုးသားကိုမချီးမြှောက်ရထိုရှင်မြေသည်ကိုအဖို့များစွာသော မြင်းတို့ကိုမမွေးရ မြင်းများပြားစေခြင်းငှါအဲဂုတ္တုပြည်သို့ လူကိုမပြန်စေရ။အကြောင်းမူကား၊ထိုလမ်းသို့မပြန်မသွားရဟုထာဝရဘုရားအမိန့်တော်ရှိ၏။သူ၏စိတ်နှလုံးသည်ဖောက်ပြန်ခြင်းနှင့်ကင်းလွတ်မည်အကြောင်း၊များစွာသောမယားတို့ကိုမယူရ။ရွှေငွေကိုလည်းများစွာမဆည်းဖူးရ။ထိုရှင်ဘုရင်သည်သားစဉ်မြေးဆက်နှင့်တကွဣသရေလအမျိုး၌အသက်တာရှည်စွာစိုးစံခြင်းအလိုငှါ၊သူ၏ဘုရားသခင်ကိုကြောက်ရွံ့၍ ဤပညာတရားစကားတော်အလုံးစုံတို့ကိုကျင့်ဆောင်အောင်တွင်တင်ပြီးအကြောင်းသူ၏ညီကိုတို့ကိုမထီမဲ့မြင်ပြု၍မာနထောင်လွှားသဖြင့်တရားလမ်းမှလက်ရဘက်လက်ဝဲဘက်သို့မလွှဲမိအကြောင်းနန်းတော်ပေါ်မှာထိုင်သောအခါလေဝိသားယေပရောဟိတ်၌ရှိသောဤဓမ္မပညာတရားစာကို ရေကူး၍လက်ခံစာကိုတသက်လုံးစောင့်ရှောက်ကြည့်ရှုဖတ်ယူရမည်